လူခဲ့တဲ့နေ့တွေကဘုဒ္ဓမြတ်စွာကိုယ်တိုင်ကအပမဒေနသံပါတိထသောအတူတူပြိဋိဘသံဃာနည်းလေးမှာနိုင်ပိုင်းလေးအလိုမှာပေါ့နောက်ဆုံးပိတ်မှာကြားသွားတဲ့စကားလေးအသိလေးနှစ်ပါ မမြင်မလျော့မပေါ်ဆာသောအပမာဒတတိတရားဖြင့်ဒီလကိစ္စသမာဓိစိတ်ကပညာကိစ္စဘာတုတရေကိုစီတိသက်ရေကို ရှင်းလင်းနိုင်တဲ့ကိုကြည့်ဒီလကိစ္စမနောတုစရိုက်ဒီစိတ်ထဲမှာဖြစ်နေတဲ့အကျဉ်းစိုးတွေပယ်နိုင်တဲ့ မာဓိကိစ္စတတ်နိုင်လို့ရှိရင်တော့ကိလေသာမျိုးတွေခါရဲပြတ်သွားအောင်ပညာကိစ္စအဲဒီဒီကိစ္စ၃ရပ်ကိုပြီးပြည့်စုံအောင်အထောက်ကြပါလို့မှာသွားတာလေဒီမှာတန်းကြီးဟာအမှန်လေးနဲ့လေးနဲ့ပါတယ်လေးလေးနဲ့စဉ်းစားရပါတယ် ဒီလေးလေးနဲ့စဉ်းစားပြီးတော့သဘောပေါက်နားလည်အောင်စဉ်းစားပြီးတော့မြတ်စွာဘုရားမှာသွားတဲ့မကရုဏာတော်ရှေ့ထားပြီးတော့မှာသွားတဲ့အချက်ကလေးတွေကိုပြီးပြီးဆုံးအောင်ပေါ့လေအားထုတ်ဖို့လိုတယ်ဆိုတာပေါ့လေစိတ်ထဲမှာဆွဆွနေနေထားဖို့ပဲသူအရေးနဲ့ပတ်သက်ပြီးတော့ခွန်ကြီးများ လင်ပေါ်ရောက်မှစဉ်းစားမိပါတယ်မြတ်စွာဘုရားဟာတတော်ဒီပေါ်မှာအနတ်ကိုကြီးမားတဲ့ကျင်နာမှုမဟာကရုဏာတော်ဘောလီရှိပါပြီလေပြည့်စုံပါပြီလေဆိုတော့ကျင်နာမှုကသမီးကကျင်နာမှုမဟုတ်ဘူးတိတ်ကိုကျင်နာတာအများကြီးကျင်နာတာပါ ဘုရားလုံးဘုရားကစပြီးတော့ဖြစ်ပေါ်ခဲ့တဲ့ကျင့်တာမှုပါပဲဘုရားလုံးဘုရားမှာသူကစဉ်းစားတယ်မိမိအပါဝင်ပေါ့လေဘဝဇာတိအတိအတိရနေတော့ဘူကြီးလည်းဥရတာလေမနာခြင်းမနဲ့နာရတာလေမသိခြင်းမနဲ့သိရတာလေ ကိုရှိတော့ကိုဆင်းရဲစိတ်ရှိတော့စိတ်ဆင်းရဲမိသားစုတွေကတရားရောက်ပျက်စီးလို့ရှိရင်လည်းစုဆောင်းထားတဲ့ပစ္စည်းတွေဆုံးရှုံးလို့ရှိရင်လည်းယောဂါဒီတန်ရနာတရားတွေဖြစ်တဲ့အခါမျိုးမှာလည်းပဲအကြီးအကျယ်ဝန်းနေမှုဒုက္ခတွေဖြစ်ရတာတန်တန်ကိုကျွေးမှုတွေဖြစ်ရတာဒါတဘဝနဲ့ပြီးဘဝအခါကကျုံနေတာပဲ ဒါမလိုအပ်တဲ့အဖြစ်ဆိုးတွေကျုံရတာဟာဘောအတိဖြစ်နေလို့ပဲဆိုတာပါလေဘောအတိဖြစ်တယ်လို့ဘောအတိမဖြစ်တာငြိမ့်တာလည်းပဲရှိနေတာပဲဆိုတာပါလေအခုရှိရအေးရှိရမယ်ဆိုတော့အတိုင်းပါလေဘုရားလောင်းလျာသုံးသပ်ပြီးတော့ဇတိမကင်းတဲ့မိမိဟာဇတိကင်းတဲ့နိဗ္ဗာန်ကို ရှာဖွေမယ်ဆိုတာကလည်းမရမနေရှာဖွေမယ်ဆိုတာသူတရှင်သိလောင်းတော်ဘုရားကဆာပြီးတော့မာကရုဏာတော်အရေးခံပြီးတော့ဗောလေဘောဓိညာရဲ့အကြောင်းပါရမီဖြည့်ဖို့အစီအမံကိန်းတွေသူချတာပဲ။ အဲ့ဒါပါရမီကြီးဒါနဆိုင်ကြီးတွေပါရမီကြီးသူဖြည့်တော်တာပါပဲလို့ဘုဒ္ဓမြတ်စွာလုံးရမှာရှင်းလို့ချက်နဲ့ပြည့်စုံပါလားဒီမာကရုဏာစမာယောဂဆိုတော့ကြီးကျယ်သောကျင့်တာမှုရှင်တွဲပါလာခြင်းဆိုတာပေါ့လေ တော်ဝလုံးပြိဋ္ဌာန်ဆန်တဲ့အထိဘုရားလုံးဘဝစပြီးဆန်တဲ့အထိအဲ့ဒီမဟာကရုဏာတော်လက်ကင်ပြုခဲ့တာပဲအဲ့ဒါအသုံးချခဲ့တာပဲအဲ့ဒါရေးခံပြီးတော့ဒါနစာရိတ္တပါရမီတွေဖြည့်ပြီးတော့ဒါနစာရိတ္တပါရမီတွေဖြည့်ရတာဉာဏ်တော်အထူးကြီးရဖို့ပဲဉာဏ်မရဘဲနဲ့တော့ တတဝါတွေကိုကဲတင်လို့မလွယ်ဘူး။ဘာအကြောင်းတွေရှိတယ်အဲ့ဒီအကြောင်းတွေကိုပယ်နိုင်မှဖြတ်နိုင်မှဓမ္မတဘဝဆင်းရဲတွေကခင်နိုင်တယ်ဆိုပါကျင်နာမှုတက်တက်တာဖြစ်ပြီးတော့တတ္တဝါတွေအခြေအနေမတုံးတတ်တလို့ရှိရလည်းပဲကျင်နာရတာရှိတာပါပဲခကြီးမရောက်ပါဘူး အတိညာတော့ရှိတော့ရှိတယ်ဒါပေမဲ့လို့ရှင်းနာမှုမရှိဘူးဆိုလို့ရှိရင်လည်းပဲတတ္တဝါရဲ့ဆင်းရဲမှာလုံရောက်ဖို့ရလည်းပဲမမြင်တတ်ပါဘူးအဲရှင်းနာမှုလည်းရှိပါမှအတိညာလည်းရှိပါမှဒါမှတတ္တဝါရဲ့ဆိုးကျိုးကိုဆောင်ဆောင်ရှားစေပြီးတော့မကောင်းတဲ့အကျင့်တွေကိုဆောင်ရှားစေပြီးတော့ဆိုးကျိုးရနိုင်တဲ့အကျင့်ဆိုးတွေဆောင်ရှားစေပြီးတော့ ကုန်းစုရနေတဲ့အခြေအနေကိုလည်းညွှန်ကြားနိုင်ပါတယ်တော့အဲ့ဒီအချက်ကလေးတွေသတိထားကြဖို့သိအရေးကြီးပါတယ်အဲ့ဒါလိုနီးတဲ့ပါရမီတွေဖြည့်လာခဲ့တာပေါ့နောက်ဆုံးပိတ်စက္ကရနွယ်ဝါပေါ့ဒေါကိယနွယ်ဝါစိတ္တမင်းသားဘုရားရောက်တဲ့အခါကျမှပဲ ပါရမီတွေပြီးပြည့်စုံပါတယ်အဲဒီကံမျိုးမှာ29နှစ်အရွယ်ရောက်တဲ့အခါကျတော့လူမှုကိစ္စလူကံကုန်ကိစ္စတွေကိုဆွတ်ပြီးတော့တော်ထွက်တရားတွေအထုတ်တဲ့အခါ၆နှစ်လုံးလုံးအထုတ်ပြီးတော့ဗောလေအခုလိုသတိပဋ္ဌာန်ဘာဝနာတရားတွေလမ်းမှာတွေတွေ့ပြီးတော့အထုတ်တဲ့အခါမှာဘောဆစ္စကပါလာတဲ့ ကိလေသာတွေမှလည်းများအကုန်လုံးအငွေ့တဲ့ပါမချမ်းဘောလေကုန်ခံတော့တာပဲအဲဒီတည်းမှာမသိမှုဒီမှမှုတူတဲ့မောဟလည်းပါသွားတယ်ပြေရှားတဲ့တည်းမှာလောဘဒေါသဒါကြီးကကင်းတာမဟုတ်မောဟလည်းကင်းတော့တာပဲ မတိမှုဒီမှာဘဝတွေကျင်းသွားတယ်ဆိုတော့မြတ်စွာဘုရားမှာရှင်ရင်လိုက်လို့ရှိရင်သိစရာတွေမှန်သမျှအကုန်လုံးကြည့်ရတာပါတော့သံယူဒညာတော်ကြီးလည်းရသွားတာအဲဒါလိုပြည့်စုံသွားပါတယ်မြတ်စွာဘုရားမှာအဲဒါကိုပါဠိလိုသမ္ပတ္တိလို့ခေါ်ပါတယ်ဟောလိုပြန်တော့ပြည့်စုံခြင်း ပြည့်စုံမှုပြည့်စုံတယ်ဆိုတာမချွတ်တဲ့တာပါပဲမချွတ်တဲ့ဘူးဆိုတာဒီပြန်လို့ရှိရင်တော့ဟင်းပါလေပြီးမြောက်တယ်ဆိုတာပါလေ စုံတင်တဲ့အရာတွေစုံနေပြီးတော့ပြီးမြောက်တယ်ဆိုတာပါဒီလိုအဓိပ္ပာယ်လည်းရပါတယ်ပြီးမြောက်တယ်ဆိုတဲ့စကားကိုတစ်လုံးနဲ့သုံးလိုက်လို့ရှိရင်အောင်မြင်တယ်ဆိုတဲ့အဓိပ္ပာယ်ရတယ်မြတ်စွာဘုရားစံပတ္တိခန္ဓာမကရုဏာတော်ရှင်းထားပြီးတော့ပါရမီကြီးဖြည့်လို့ပါရမီကြီးကျင့်တဲ့နောက်ဆုံးဘဝမှာ ဘုလိုတိပ္ပံဘာဝနာတရားတွေအထုတ်တော့ရှိသမျှကိလေသာတွေအဝိသေပါမချအကုန်လုံးရှင်းပြီလေ။တို့ဝေမှုမတိမှုဒီမမှုမောဟပါသွားတယ်။နောက်စဉ်းစားလိုက်လို့ရှင်ရဆောင်ရှာပါအကုန်လုံးပေါ်လိတိရ။တပ္ပတိဆိုတာပေါ့လေ။ပြည့်စုံခြင်းဆိုတာဖြစ်တော့ပါလေ။ပြည့်စုံခြင်းကမချုပ်တဲ့ခြင်းမချုပ်တဲ့ခြင်းဆိုတာက ရှုံလင်းနဲ့ပြီးမြောက်တယ်ဆိုတဲ့အဓိပ္ပာယ်ပေါ့အဲဒါကိုပဲအောင်မြင်တယ်လို့ခေါ်နေပါတယ်တော့အဲဒါမျိုးဆောက်ရှာမှာတပတ္တိခေါ်တဲ့အောင်မြင်ခြင်း၃ရပ်တပါးတဲ့တစ်ခါရရသွားပါတယ်ဒီစံပတ္တိဆိုတဲ့စကားကို ပရိယစကလေးနဲ့သုံးထားတာသံပဒါလို့ဒီလိုသုံးထားပါတယ်အသုံးနှုံးလေးကအဆိုလေးကလည်းနည်းကွဲသွားပါတယ်အတိပ္ပယ်ကတော့အတူတူပါပဲပြည့်စုံခြင်းမချို့တဲ့ခြင်းပြီးတော့အာလုံလောက်ခြင်းပါလိမ့်မယ်အောင်မြင်ခြင်းပေါ့အဲဒီသမ္မာခေါ်တဲ့ အောင်မြင်ခြင်းက၃မျိုးရှိပါတယ်တိဟိတုစံတာတဲ့အကြောင်းရဲ့ပြည့်စုံခြင်းနိဖလစံတာအကျိုးရဲ့ပြည့်စုံခြင်းသုံးသတ္တပကာရစံတာတတ္တဝါများကိုအနိကတင့်တော်စွာ ကျေးဇူးပြုချီးပြုနိုင်ရဲ့အဲလိုအသုံးလုံးသုံးမျိုးပေါ်လာပါတယ်တော့သတ္တုပကာရသမတာဟောတတ္တဝများကိုတင့်တော်တဲ့ကျေးဇူးပြုနိုင်ခြင်းပြည့်စုံခြင်းပြည့်စုံမှုပေါ့လေအဲ့ဒီသုံးမျိုးထဲမှာဟိတုသမတာဆိုတာအကြောင်းတရားရဲ့ပြည့်စုံခြင်းဆိုတာက မြတ်စွာဘုရားဘာကနာတတ္တဝါဒီဘုံမှာခြေလာတနာပြီးတော့ဗောဓိညာရရှိရေးအတွက်ပါရမီတွေဖြည့်ဒါရှိဘင်းအကြောင်းကြီးပြည့်စုံလာတော့ပါရမီပြည့်စက်ဘဝမှာနောက်ဆုံးတောထွက်ပြီးတော့ပေါ့လေရှိလကိစ္စသမာဓိစိတ်ကပညာကိစ္စဆိုတာပေါ့လေကိစ္စ၃ရပ်ကို ပြီးပြည့်စုံအောင်ဘုလိုတိထံဘာဝနာတရားတွေရှိပိုင်းကအထောက်အပံ့တယ်အတုလိုဥပဒနာညာนี่အစဉ်တိုင်းတက်ပြီးတော့ရင်းကျက်ပြည့်စုံပြီးတော့ဗောလေအရတမိတ်ညာနဲ့တတပတိမကညာနဲ့သကရာယမကညာနဲ့နဂိုင်းမကညာနဲ့အရတဖလအရတမိတ်ညာနဲ့ဆိုတာ ညံ30နဲ့တခဏလေးပဲခါတယ်ဝါစစ်စစ်ကပါလာတဲ့ကိလေသာတွေအငွေ့သေးပါမချမ်းပါဘူးတခါလေးရှင်းလိုက်တာဘုဒ္ဓိပ္ပံဘာဝနာတရားအရေးခံပြီးတော့ပေါ့လေမလေးပါးနဲ့တခါလေးရှင်းလိုက်တာအဲဒါရှင်းနိုင်တဲ့အကျင့်တရားတွေပြည့်စုံတာတဲ့ပြည့်စုံတာ မချွတ်တဲ့တာပါစုံလင်ပြီးမြောက်ပြီးတော့ဗောလေအောင်မြင်တာဗောလေအခုယောဂီလည်းမြတ်စွာဘုရားဆုဆုံးရတဲ့အတိုင်းသူသွားတဲ့လမ်းစဉ်ပေါ့လေအောင်မြင်တဲ့လမ်းစဉ်ညွှန်ကြားထားတာကိုတိတိကျကျကျင့်သုံးလို့ရှိရင်ကျင့်သုံးတဲ့ကာလမှာလည်းပဲသီလသိက္ခာသမာဓိသိက္ခာပညာသိက္ခာတွေပြည့်စုံနေတဲ့ကိုယ်တိုင်းတာနဲ့ကိုယ်ပေါ့လေ အကျမ်းအလအနုကိလေသာတွေကင်းနေတာအခိုက်အတန့်ကင်းနေတာလေအဲ့ဒါလေးနဲ့နှိုင်းရှင်ကြည့်ပေါ့မြတ်စွာဘုရားလည်းဒီလိုပဲအားထုတ်ရတာပဲဒါပေမဲ့သူကတော့မြန်တယ်လေပါရမီတွေဖြည့်လာတဲ့ပုဂ္ဂိုလ်ဆိုတော့ဉာဏ်ကအလွန်ထက်တဲ့ပုဂ္ဂိုလ်ကြီးကြီးဆိုတော့တခဏလေးမှာပဲကိလေသာတွေကုန်ခန်းသွားတာပဲအဲဒီကိလေသာတွေကုန်ခန်းအောင်လုပ်နိုင်တဲ့ ရှေ့ပိုင်းလောကီအကျင့်နဲ့ကုန်ကောင်းအောင်ဖြတ်တောက်နိုင်တဲ့ရတ္တမဲပေါ့လေရပညာကြီးပေါ့ဒီမှာရရတော့တာအဲဒါဟိတုသမ္မာအကြောင်းပြည့်စုံခြင်းဆိုတာပေါ့လေမချုပ်တဲ့ခြင်းဟွန်းပြီးမြောက်အောင်မြင်ခြင်းပေါ့လေဒါဖြစ်သွားတယ်တော့အဲတော့လူတူတယောက်ဖြစ်ဖြစ်အများဖြစ်ဖြစ် ဆရာတို့ကလုံရောက်စေခြင်းလို့ရှိရင်မိမိကိုယ်တိုင်ကကိုကြီးနိုင်လောက်အောင်ပေါ့လေပြည့်စုံထားရမယ်ပစ္စည်းတွေနဲ့ကိုကြီးခြင်းလို့ရှိရင်ပစ္စည်းတွေရှိအောင်လုပ်တာပါပဲနောက်ကျနေတဲ့ပုဂ္ဂိုလ်နောက်ကျမစီခြင်းလို့ရှိရင်ဇီဝတ္တစာကြီးကုနိုင်အောင်ဖန်တီးပေးဖို့ဒါပေါ့ဒါမျိုးပြည့်စုံပြီးမှကိုကြီးလို့ရပါတယ်တော့ ဣတုသံဗရာအကြောင်းပြည့်စုံသွားတော့အကျိုးကလည်းပေါ်လာတာပဲအကျိုးကြီးမချို့မတည့်ပဲနဲ့ပေါ့လေလုံလုံလောက်လောက်အောင်ကြီးနဲ့ပေါ်လာတာပဲဒီမှာအဲ့ဒါဖလားဆံသာခေါ်ပါတယ်အရိယာမညာရတော့အရိယာဖူညာပေါ့လေရတဖူညာကြီးခါရရတော့ချစ်ချင်းခါရရတော့ မပြီးတာနဲ့ဖိုးတကားလည်းစိုက်တာပေါ့အဲဒါကြီးရသွားပြီဆိုလို့ရှိရင်ကြည်ရာကြီးမှန်တယ်ဗျာအကုန်လုံးကြည့်ရတာပါပဲသမီးတညာတော်ကြီးရောတတ္တဝါရဲ့အလိုဣဇာတရားကိုကြည့်တဲ့ညာတော်ကြီးရောဒီတတ္တဝါတွေကဘယ်လိုစိတ်ဓာတ်ရှိတယ်ဘယ်လိုစိတ်ဓာတ်ရှိတဲ့တတ္တဝါတွေကဘယ်လိုတရားနဲ့တော်တယ်ဆိုတာပေါ့လေတရားပြည့်စုံတဲ့နည်းတွေရောပေါ့ ကုန်လုံးမြတ်စွာဘုရားမှာပြည့်စုံခြင်းနဲ့ဂုဏ်ကြီးတွေပေါ့လေအနတ္တဂုဏ်ကြီးပြည့်စုံသွားတာအဲဖလားသမ္မာခေါ်ပါတယ်အကျိုးပြည့်စုံခြင်းအရတ္တဘုံဉာဏ်တော်ကြီးကစပြီးတော့ပေါ့လေသမီးရဲ့ဉာဏ်တော်ပြည့်စုံပြီးပြည့်စုံတဲ့အရာတွေပေါ့လေကိုလုံးပြည့်စုံကြတာဖလားသမ္မာခေါ်ပါတယ် ဒီလိုဟိတုသံဃာဖလားသံဃာဒီလိုမျိုးပြည့်စုံကြတော့ငကိုအလုံးတော်ဘုရားပါရမီဖြည့်ဖို့ရပြင်ဆင်တဲ့အချိန်ကစပြီးတော့ဗောလေမြတ်စွာဘုရားကရွေချက်တည်ရှိခဲ့တာဗုဒ္ဓဘောဓိယံဆိုတာပါမိမိကိုယ်တိုင်ဤကိလေသာတွေအကုန်လုံးကြည့်ပြီးတော့တတ္တဝါတွေလည်းပဲသိစေပဲသိအောင်ဟောမယ်ဆိုတာပါလေ ငုံတော့ငိုကြည်တာမိမိကိုယ်လည်းဆေဒုက္ခမှသမ ्या မှာလုံရောက်ပြီးမှလုံရောက်ပြီးမှတတဝါရောလည်းပဲဆေဒုက္ခရလုံရောက်အောင်ကြည်တည်မယ်ဆိုတာပါလေအဲ့ဒီအစီအစဉ်လေးကိုအရှိခဲ့ပါတယ်လောက်တော့ဘဝတွေကအစီအစဉ်ရှိခဲ့တဲ့အတိုင်းအခုတော့ဒီအောင်လုံနိုင်တယ်ပေါ့တတဝါကြီးဒီအောင်ဟောလုံနိုင်တယ် ဟောနိုင်တဲ့ဉာဏ်တော်တွေရသွားပြီဆင်းရဲဒုက္ခမှာကတိနိုင်တဲ့အခြေအနေတွေလည်းပဲရသွားပြီရသွားပြီဆိုတော့မြတ်စွာဘုရားရှိမကြီးချတော်တယ်ပဲဘုရားဖြစ်ပြီးတတ္တတတ္တဟာပေါ့လေဒီစဉ်နဲ့ကိုယ်ရလာမသိပါဘူးအဲ့မှာနေပြီးတော့တတ္တဝါဒီကြည့်စီဖို့ရှိမကြီးနေချတာပဲတော့ အဲတော့ကျွတ်ထိုက်တဲ့ပုဂ္ဂိုလ်ဒီသစ္စာလေးပါးတရားသိတဲ့ပုဂ္ဂိုလ်ကြီးမြတ်စွာဘုရားနဲ့တွေ့မြတ်စွာဘုရားဒီကြီးတွေနဲ့တွေ့ပါလေတွေ့ပြီးတော့ဒေသနာနုတာဒီနဲ့ဉာဏပိဋိတဝါစာကြားရတဲ့ဒေသနာအစီလျှောက်ပြီးတော့အနတ္တိပဲသိပြီးတော့အမြတ်တရားတွေပေါ့လေအခုလူသတိခံအမြတ်တရားတွေရှင်းသုံးကြတာပါပဲ။ အဲကျင့်သုံးတဲ့အခါမှာဥပဒနာဉာဏ်ရင်းချက်ပြည့်စုံပြီးတော့တချို့သောတာပန်တချို့သဂရကံတချို့အနာကံတချို့ယဟနာကတိတာကုန်ခါတဲ့အထိဖြစ်သွားတာပါတချို့လည်းပဲလောကီစံတွေရသွားတော့ပါလေလောကီစံတော့သိအရေးကြီးပါဘူးကတိတာကုန်ခါဖို့အရေးကြီးတာပါပဲအဲဒါလိုတတ္တဝါတွေပေါ်မှာ လူကအလုံးတော်ဘဝမှာယူချက်ရှိတဲ့အတွက်ယူချက်မြောက်အောင်ဆောင်ရွက်တာအဲဒါသတ္တုပကာရသမရာခေါ်တယ်သူတိုက်တဲ့ဝိနည်းတ attva တွေရဲ့အနိကတင့်တော်တဲ့ဂျေစုပြုမှုပြည့်စုံခြင်းတဲ့ဘုရားပြည်ပြီး၄၅ပါးလို့တ attva တွေအကျိုးကိုဆောင်ရွက်တော်တာ အဲမြတ်စွာဘုရားပြိဋိဘာသံဃာကြီးလေးမှာဒီလကိစ္စသမာဓိကပညာသိကသိကကိစ္စပါလေပြီးပြီးဆုံးအောင်ပေါ့လေနောက်ဆုံးတတိပေးသွားတာဘလောက်အရေးကြီးတယ်လဲဆိုတာပါဒါစဉ်းစားရမယ်အဲဒါအရေးကြီးတယ်ဟာအရေးကြီးမှန်သိပြီးတော့ပေါ့လေဟိုလူဖြစ်တဲ့သာသနာတော်ကြီးနဲ့ကြုံကြိုက်တဲ့ပုဂ္ဂိုလ်တွေဟာ မြတ်စွာဘုရားအလိုတော်ကြအောင်အချိန်မီလေးပေါ့လေကျမ်းမာတော့ခါလေးအရွယ်ရှိတော့ခါလေးအစစရအစဉ်ပြေတော့ခါလေးပေါ့လေကုလသတိထောင်ဘာဝနာတရားအထုတ်ခြင်းဖြင့်ဒီလကိစ္စဓမ္မလေးကိစ္စဘိယာစီကိစ္စတွေပေါ့လေဆောင်ရွက်ရပါတယ်အလုံးကိုအရေးကြီးပါလား အထူးသဖြင့်သာသနာဝန်ထမ်းခေါ်တဲ့ပုဂ္ဂိုလ်တွေကိုယ်တိုင်ကဒီလိုအကျင့်တွေကိုတရားဝဆေးမှာလုံရောက်အောင်ဆိုတဲ့ဥတီချက်ထားပြီးတော့ရှေ့ပိုင်းကအကျင့်ရပါတယ်ကွာပြင်လို့ထိုက်တယ်ဆိုတော့ပြည့်စုံပြီဆိုလို့ရှိရင်တော့ပစ္စည်းလေးပါးနဲ့ပံ့ပိုးနေတဲ့ဒကာတော်မတွေကိုကျင့်တာတနာပြီးတော့ဗောလေ သူတို့ကိုလည်းပဲဒီလသိက္ခာသမာဓိသိက္ခာပညာသိက္ခာခေါ်တဲ့သိက္ခာ၃ရပ်ကိစ္စ၃ရပ်ပြုပြအောင်ဆိုပြီးတော့ဗောလေအားပေးတိုက်တွန်းရပါတယ်ဒါဘုန်းကြီးတို့ရဟန်းတော်များရဲ့အလုပ်ပါပဲဘုရားကိုယ်စားတိုက်တွန်းရတာဗောလေမြတ်စွာဘုရားလောက်တော့မဆွမ်းဆောင်နိုင်ဘူးဗောလေလူကာမဂုဏ်တွေကနေပြီးတော့ လူမြောက်တဲ့ယဟန်နေတဲ့ရောက်သွားတဲ့ပုဂ္ဂိုလ်တိုင်းဟာပေါ့လေဒီချက်ကိုလေးလေးနဲ့စဉ်းစားဖို့သိရကြပါလေဒီဘဝခံရတာဟာမြတ်စွာဘုရားအဆုံးအမဖြစ်တဲ့ဒီလသမารီပညာကိစ္စ၃ရပ်ကိုပြီးပြည့်စုံအောင်မြင်အောင်ရှင်းဖို့ပဲဆိုတာပေါ့လေဒါဥတီချက်ထားပါမယ် ဒီဘဝရောက်လာပြီဆိုလို့ရှိရင်လည်းဒီဟာကိုအစခံရမှာဒီလားကြီးဘယ်လိုကြည့်ရလဲဟွန်းကျူးလွန်စော်ကားတဲ့ဆိုးရွားတဲ့ကိလေသာတွေကိုဘယ်လိုရှောင်တိန်ပေးရလဲစိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေကိုဘယ်လိုကာကွယ်ကုစားပေးရလဲကိလေသာမျိုးပြုတ်အောင်ဘယ်လိုတရားတွေအထောက်ရတယ်ဆိုတာပေါ့လေ ။မှန်ကန်တဲ့နိလန်းနေရှာဖွေပြီးတော့ပေါ့လေ။သာသနာဝန်တန်းပြီးပြီပေါ့လေ။ရှင်သုံးဖို့ဟာလာရဟန်းများရဲ့အရေးကြီးဆုံးကိစ္စပဲ။အဲတော့အရေးကြီးဆုံးကိစ္စကိုလုပ်ရမယ့်အစားရုပ်ဖတ်နေုံနဲ့မရပါဘူး။ချိန်ပေါင်းများစွာဘုရားရှိခိုးယုံနဲ့လည်းမရနိုင်ပါဘူး။ လူတွေအဟောလောက်အောင်ပေါ့လေအစာဦးကြီးတွေဟိလောက်အောင်ဆောက်ပြီးတော့လည်းပဲအချိန်လေးကုန်ခါရုံချိန်လေးသုံးရုံနဲ့လည်းမလုံလောက်ပါဘူးဖြစ်ပါဘူးငကောရွေချက်ရှိတဲ့အတိုင်းတန်တရားကိုဆင်းရဲမှလုံရောက်ဖို့ရာဆိုတဲ့ဥတီချက်နဲ့ရောက်လာတဲ့ပုဂ္ဂိုလ်တွေဟာတန်တရားကိုဆင်းရဲမှလုံရောက်ကြောင်းအကျင့်ဟာ လက်သမားကြီးပညာအကျင့်သိက္ခာတွေပဲဘုရားမြတ်စွာကိုယ်တိုင်လည်းပဲဒီလိုကျင့်သွားတာပဲငါတို့လည်းပဲလိုက်ကြည့်ရမှာပဲဆိုတဲ့အနေနဲ့အကျင့်ကိုဦးစားပေးပြီးတော့ဗောလေခရီးရောက်အောင်အောင်မြင်အောင်ကျင့်နိုင်ပါမှရမ်းဖြစ်ရချုံတတ်တယ်အဲလိုအထုလာလို့ရှိရင်ပစ္စည်းလေးပါးနဲ့ပံ့ပိုးတဲ့ပုဂ္ဂိုလ်များကိုလည်းပဲထိအောင်ကူညီနိုင်တယ်ဆိုတာဗောလေဒီဒိဋ္ဌိတက်ကလေးတွေ ရဟန္တာရဟန္တာမှာရှိထားဖို့တော့သိအရေးကြီးပါလားရှင်ရန်ဖြင့်ခံယူတဲ့ပုဂ္ဂိုလ်ကလည်းပဲမိမိတို့ယဟန်ကိစ္စထိုက်တန်ရပြည်ကြီးအောင်အားထုတ်ပြီးတော့ကိုယ်နဲ့နိစ္စရာအချင်းချင်းသာသနာဝန်ထမ်းတွေကိုလည်းပဲတဆင့်တိုက်တွန်းပေးဖို့လည်းသိအရေးကြီးပါတယ်အဲဒီလိုတိုက်တွန်းတဲ့အခါမျိုးမှာလည်းပဲ တိုက်တွန်းသူကိုယ်တိုင်ကတော်တော်လေးတရားပြည့်စုံအထောက်ထားပြီးတော့သူများကိုအောင်မြင်တဲ့တိုက်တွန်းဖို့ရပါလိဘုဒ္ဓစာပေတွေကိုလည်းပဲတော်တော်လေးရှင်းလောက်အောင်ပါလိဘုဒ္ဓစာပေနဲ့လက်တွေ့နဲ့ပေါင်းစပ်ပြီးတော့ချိတ်ကလာတဲ့ရှင်ရဟန်းများနဲ့ချိတ်ကလာတဲ့ပြည်လေးပါးနဲ့ပတ်ဝန်းကျင်တရားတော်မတွေပါလိ တဆင့်ဟောပြောပြီးဖို့ရလည်းပဲသိအရေးကြီးတယ်ဆိုတာပေါ့လေနားလည်ရပါတယ်အဲဒါအရေးကြီးတဲ့တောင်းတွေပဲဆိုတာဒီလိုလဲတဆင့်တိုးပြီးတော့နားလည်ရပါတယ်လူများကအဲ့ဒီလိုယဟန်နေထံချစ်ကပြီးတော့ဒီသူတို့သုံးပါးနဲ့တကွာပေါ့လေငါးပါးသီလယူပြီးတဲ့အခါစောက်တည်ပြီးတဲ့အခါမှာ ယဟန်တော်များက အပမဒေနသမ္ပါတိထာလို့ဒီလိုဩဝါဒပိလိပိဒရှိပါတယ်။ထင်ပြီးတော့လုပ်တဲ့ကိစ္စမဟုတ်ပါဘူးမြတ်စွာဘုရားဟောကြားတဲ့အတိုင်းညွှန်ကြားချက်အရတိတိကျကျလိုက်ပြီးတော့ဒီပြည့်တဲ့သဘောပါပဲ။အရာရာမှာမမေသောသတိ လူဘုတရားတွေကိုဟောလေရှောင်ရှားတဲ့ຢာတွေရှောင်ရှားဖို့တရားမပြတ်မကွက်ဆောက်ပွားလိုက်လာတဲ့ຢာတွေကိုဆောက်ပွားလိုက်လာတဲ့ဘုရားမပြတ်ကွက်တဲ့မမေ့မရတဲ့အပမဒသတိတရားဖြင့်မိမိတို့ပြုရမယ့်ကိစ္စအဝါဝါကိုပြည့်ပြည့်စုံအောင်အောင်မြအောင်ကြိုးစားကြပါလေဆိုတာပါလေမြတ်စွာဘုရားကိုယ်စား တဆင့်ပေါ့လေဒီလိုပဲသတိပေးရပါလေရဟန်းတော်များအဲနောက်ဆုံးဩဝါဒကတော့ဘုရားမြတ်စွာဘုရားလေးပါဆံဃာကြီးဆဲဆဲလေးမှာပေါ့လေနောက်ဆုံးမိန့်တော်မူသွားချက်ကတော့ဝိရဓမ္မစင်္ခါရအပမတေနစင်္ခါရတဲ့ ကြောင်းတိုက်ဆိုင်ပြီးတော့ဖြစ်ပေါ်တဲ့ယုံနာတရားတွေဟာပြစ်တာကြီးပဲဖြစ်ပြီးတော့မပြစ်တာရဲ့လို့ဘာမှမရှိဘူးတဲ့အဲဒါနောက်ဆုံးပိတ်လက်ဆောင်ရမိတ်ချသွားတဲ့စကားပါပဲအဲဒါလေးကြီးဆက်လက်ပြီးတော့လုပ်ငန်းစဉ်တွေဆက်ဆက်ပြီးတော့ရှင်းဖို့လိုနေပါသေးတယ် နောက်ဆုံးပိမိတ်သွားတဲ့စကားမှာစကားနှလုံးပါပါတယ်ဝိရဓမ္မသံခါရဆိုသံခါရဆိုတဲ့အဓိပ္ပာယ်ကတော့အကြောင်းတိုက်ဆိုင်ညီညွတ်မှဖြစ်တဲ့ယုတ်တရားနံတရားတွေကိုပြောပါတယ်ယုတ်တရားနံတရားတွေဟာအကြောင်းနဲ့ဖြစ်လာတာမဟုတ်ပါဘူးအကြောင်းနဲ့ဖြစ်လာတာပါ သူဆံရဆံရအကြောင်းနဲ့ဖြစ်ပေါ်လာတဲ့တရားတွေကိုပါဠိလိုသံခါရလို့ခေါ်ပါတယ်။အဲဒါဆက်လက်ပြီးတော့ရှင်းရပါပါ။ခုယောဂီတွေဘုန်းကြီးတို့ပြောမဲ့စကားကိုစိုက်ပြီးတော့နားထောင်နေကြတာ။နားထဲမှာအတန်တွေရောက်ရောက်နေတယ်လေ။အတန်တွေရောက်နေတော့ကြားကြားနေတယ်လေ။ လက်ထင်ရှားပါလေဓမ္မကြကြားတဲ့အခါမှာအတိုက်အခန္ဓာအတိုက်အပွင့်တတ်တယ်ယုတ်တရားနံတရားတွေကြောက်ကြွဆက်ပြီးတော့ဖြစ်နေကြတာနာကြည်တာနှကလောင်ထဲမှာရှိတဲ့အတန်ကိုဖမ်းယူနိုင်တဲ့နာအကြည်တရှိပါတယ်အမှန်တကယ်ပဲအမွေးကြီးပေါက်ပြီးတော့အဲဒီတည်းမှာ သူတို့အလုံးတွေကတော့ ear drum လို့ခေါ်ပါတယ်ဒီမှာနားပင်ပေါ့နားပုံပေါ့လေပုံများကြည့်လိုက်လို့ရှိအတန်ထွက်လာဟိုကအတန်လဲကလာပြီးတော့တိုက်ခတ်ပေါ်လို့ရှိအတန်နေအဲ့ဒီထဲမှာပေါ်ပေါ်နေတဲ့သဘောမျိုးပေါ့အဲ့ဒါအခန္ဓာခေါ်ရတယ်အတန်လိုင်းနေရရောက်လာတယ်ဘုန်းကြီးတို့ပြောတဲ့စကားတန်တွေဟာယောဂီတွေ နားထဲမှာပေါ့လေတိုက်တိုက်ပြီးတော့ပေါ်နေတာကြားကြားနေတယ်လေယတ္ထံသာဂောဓမနာပင်နာပုံပေါ့လေပုံသွားပြီးတော့လက်နဲ့တီးတီးလို့ရှိရင်မြည်တာအတန်နေမြည်လာသလိုပေါ့လေအတန်နေထွက်နေတာပဲတော့ဟင်းအတန်နေချားနေတာပဲတော့အဲ့ဒါအတိတ်တက်ခေါ်ရတယ်ဒါလည်းယုတ်တရားပဲ ကံကြပုံမှာအတန် အတိုက်တက်တွေတွားပြီးတော့တိုက်ခတ်ပေါ်တော့ယောဂီတွေနားထဲမှာကြားနေတဲ့အတန်လေးတွေပါဆိုလို့ရဆိုတာလည်းစဉ်းစားခုတွေဖြစ်နေတာဒါလေးတွေအတိတ်ပဲကြည့်အောင်လည်းသေချာစိုက်ပြီးတော့နားထောင်နေတာပေါ့လေအဲဒါတွေအဖွင့်တက်လို့ခေါ်ပါတယ်နားထဲမှာကနအတိစိတ်နဲ့ကြာတိစိတ်နဲ့ ခုနအတိုက်တန်တွေသွားသွားပြီးတော့ဆုံတွေ့နေတာပါလေအဲတော့ဖတ်တာလို့ခေါ်ပါတယ်ကြားတွေ့လို့ခေါ်ပါတယ်ကြားပြီးတော့တွေ့ရဝတ္တအဲတော့ဒါချွေးတဲ့အတန်လေးတွေနောက်ထောင်ရပြီဆိုလို့ရှိရင်နောက်ထောင်လို့ကောင်းတယ်ခံစားမှုဖြစ်ရတော့ကိုယ်မကြိုက်တဲ့အတန်လေးကြားပြီဆိုလို့ရှိရင်ခံစားလို့မကောင်းဘူးပေါ့ဒီမှာ အဲဒါလိုခံစားမှုတွေလည်းဖြစ်နေတာပဲဒါလည်းနန္တရားပဲအဲဒါခြားသိတာခြားတွေ့တာခြားခံစားတာဒီသုံးမျိုးကတော့နာအုပ်စုခေါ်တာပေါ့လေဒီမှာတော့အပွင့်တက်လို့ခေါ်ပါတယ်တော့အဲဒါကြီးအကုန်လုံးဓာတ်တည်ကြီးပဲသူသဘောသူဆောင်းနေတဲ့အတီးအတီးသူသဘောသူရှိနေတဲ့တရားတွေပဲပုဂ္ဂိုလ်လည်းမဟုတ်တတ္တဝါလည်းမဟုတ်ဘူးအသက်ရှင်နေတဲ့အကောင်လေးလည်းမဟုတ်ဘူး လို့ဟုတ်တာကတော့အကြောင်းတိုက်ဆိုင်ညီညွတ်မှဖြစ်တဲ့ဒီကရတရားတွေအဲ့ဒါတွေကိုမြတ်စွာဘုရားကသံခါရလို့ပြောသုံးထားပါတယ်နာနိကြာယယုတ်ကနဖြာဆိုတော့ကြာစေကာလမှာနာအကြည်ဓာတ်အယုတ်အဲဒီအတန်လိုက်နေရတော့လေယုတ်ပဲပြောရတယ် နားနှိကြားရကြားတဲ့အသာဒါယုတ်ဟွန်းဇာတိခံစားနာငါသုံးချာဆိုတာဇာတိတာဇာတိတာဇာခံစားတာဒီသုံးမျိုးတော့နန္တရားတဲ့ဇာတိတုံးမှာတွေ့ရသိရတဲ့သင်္ခါရတရားတွေပေါ့နားလည်းပဲသင်္ခါရတရားတွေမှာပါတာပဲ သူလည်းပဲအကြောင်းတိုက်ဆိုင်လို့ဖြစ်လာတာပါရှိဘွားကနာယုတ်သူကဖန်တီးပြလိုက်တာဥက္ကံကယခုဘဝမှာစေဝတ္ထုအာဟာရအကူညီရတယ်စိတ်မကြည်လို့ရှိရင်မကြည်လို့ရှိရင်နာကအကြာမကောင်းဘူးကုတုမမြတ်တလို့ရှိရင်လည်းဘူးတဲ့ခါလည်းသိဘူးအေးတဲ့ခါလည်းအေးဆိုလို့ရှိရင်လည်းနာက အထာမကောင်းဘူးအစာအစာချိုးတယ်လို့ရှိရင်လည်းပဲနားအားတွေလည်းလဲပြီးတော့အကြံကောင်းဘူးရှိကံကနားကောင်းလောက်အောင်ပေါ့လေအကြောင်းကြီးကံကြောင့်ဖြစ်ပေါ်ပြီးတော့ယခုလောလောဆယ်စိတ်ဥထုအာဟာရအထောက်ပံ့နဲ့သူတို့လည်းယက်တည်နေရတာပဲနာထင်ရှားတာပဲဒီကတော့ဟောအတန်အတန်ကလည်းပဲ ဒီမိုးသံလေးသံတွေကတော့ဥဒုကြောင့်ဖြစ်တဲ့အသံတွေပေါ့ဘုန်းကြီးတို့ပြောတဲ့အသံကတော့ဘုန်းကြီးတို့ခန္ဓာမှာရှိနေတဲ့စိတ်ပေါ့စိတ်ကဒီအသံတွေဖြစ်အောင်ဖန်တီးပေးလိုက်တာပေါ့ဒါအကြောင်းပဲဟမ်သူလည်းပဲဥဒုအာဟာရဒါတွေလည်းအထောက်အကူပါပါတယ်။ကျောင်းပေါင်းစုံညီညွတ်မှဖြစ်တဲ့တရားတွေပါသူတို့ကတော့အဲ့ဒါတွေကိုစင်္ကာရခေါ်ပါတယ် ကြားသိတာကြားတွေ့တာကြားခံစားတာဒါတော့ရှိကအကြောင်းခံပြီးတော့ဗောလေယခုလောလောဆယ်နာရှိလို့ကြားရတာအတန်ရှိလို့ကြားရတာဆိုတော့ဗောလေအကူကြီးအထောက်ပံ့နေဗောလေဖြစ်တဲ့တရားတွေဆိုတော့ဗောလေအကြောင်းပေါင်းစုံညီညွတ်လို့ဖြစ်တဲ့တရားတွေကိုပါဠိလိုသံခါရလို့ခေါ်ပါတယ်ထို့တူပဲမြင်တဲ့အခါနားတဲ့အခါစားတဲ့အခါထိတဲ့အခါ စိတ်ကူးစဉ်းစားကြံစည်တဲ့အခါမှာလည်းပဲဒီတိုင်းကြီးပါပဲအဲ့ဒီသင်္ခါရတရားတွေဟာသူ့ခိုက်တဲ့ဒူဘောလီဖြစ်ပြီးတော့ဖြစ်တဲ့တိုင်းတည်နေဘူးဝေရတောင်ပါတဲ့ပစ္စည်းချင်းသဘောရှိတယ်ဖြစ်ပြီးတော့ဖြစ်သွားတာကြီးပဲပေါ်ပြီးတော့ပျောက်သွားတာကြီးပဲ ဘာမှတိရနာမရှိဘူးငူချာချာနေတာလည်းကြည့်ပါအတန်လေးကြားလာတယ်ခဏလေးပြောသွားတော့အတန်ကြားရနားလည်းပြောသွားတော့ပဲမိကြီးချစ်တဲ့ခါကျတော့ရှေးရဲဆိုပြီးတော့လေးဖြစ်လာတာမိကြီးအိမ်ကရံလည်းပဲဒါကုံတော့ကုံတော့ပဲတခါချစ်ရလို့ရှိရင်အဆန်းကရံမှလည်းပဲမိတော့ဖြစ်ပေါ်လာလို့ဒီလည်းပဲကုံတော့ဖြစ်သွားတာပဲ တာရှိမတည်ဘူးကြည့်လိုက်တာပြရှဲကလေးဆိုပုံတော့တာပဲမိကကြောက်လည်းပဲထုံပြီးလည်းကောင်းပဲဟိုကဘင်းလေးလှည့်လိုက်တဲ့အခါမှာထက်ကလေးဆိုမိတွေပွင့်သွားတာမိကကြောက်ကဟာလည်းပဲမိပွင့်ရမိကကြောက်ကလေးမှလည်းပဲကုန်သွားတာပဲရော့သွားတာပဲအဲမိလည်းပွင့်သွားတာချက်ချင်းပြောက်သွားတာပဲတော့ဘာမှမခံဘူးတော့ပြီးပြီးတော့ပြစ်တယ် တရားတွေကြီးပဲဆိုတာပေါ့လေဘာမှအမကကြောင့်ရှိဘူးဆိုတာပေါ့လေဆောဘုရားကဘုရားဓမ္မတဲ့ဖြစ်ခြင်းသဘောရှိတာကြီးပဲအဲ့လိုဟောတာပါလေဒီပြီးတော့ပြောင်းချပြီးတော့ပြောင်းလမ်းပြီးပြောင်းစားပြီးပြောင်းထိပြီးပြောင်းထိပြီးပြောင်းအကုန်လုံးကလည်းခါရဲဖြစ်ပြီးတော့ပြတ်တာကြီးပဲလို့လည်းဟောတာပါလေဖြစ်ပြီးတော့မပြတ်တာလည်းဘာမှမရှိဘူးတည်ရနေတာဘာမှမရှိဘူးဆိုတဲ့အတိုင်းပဲ ဒီတော့ဘာမှဘာမှကိုလောက်ဖို့ဆိုတဲ့အတိတ်ပဲပေါ့တည်သွားတဲ့ခါကျတော့လည်းပဲဒီသားကြီးရတော့ငကောချစ်နေတာစိတ်မချစ်နိုင်တော့ဘူးတည်သွားတဲ့ခါကျတော့ပုတ်သွားပြီဆိုလို့ချင်းဘယ်လိုမှဒီအပုတ်ကောင်းကြီးကိုတင်ထားတယ်မဟုတ်ဘူးလားအဲ့ဒါလက်ကြီးပေါ့ဒီတော့ဘာမှအကုလောက်တဲ့ယုံနာမဟုတ်ဆိုတော့ဒီဒီယုတ်ဒီနာ ဒီကိုဒီစိတ်နဲ့ပေါ့လေရဲနေလိမ့်မယ်လို့စိတ်ချလက်ချနေလို့မရပါဘူးစိတ်ချနေတဲ့ပုဂ္ဂိုလ်ကြီးဘာမှအနှစ်သာရနဲ့မပြည့်စုံခဏမစက်ပြည့်နေတာပဲဆိုတော့ပေါ့လေအဲနောက်ဆုံးတနေ့ကြလို့ချင်းတော့အကုန်လုံးဒီယုတ်ဒီနာလေးတဘောပြီးပြီးတော့ဖြစ်ရှိသွားမှာပဲ ဒါကြောင့်မလို့အဲ့ဒီလိုအဆုံးသတ်မဖြစ်ရှိခင်လေးမှာပေါ့လေဒီလသမารီပညာအကျင့်သိက္ခာတွေကိုပြုရမယ့်ကိစ္စတွေကိုပြီးပြည့်စုံအောင်မြင်အောင်အထောက်ချာကြိုးစားချာလို့ရသော်ဗျာဒီလိုတိုက်တွန်းတာပါတည်သွားလို့ရှိရင်တော့လူတွေတုံးပြီးလို့အဲဆွတ်ပြလိုက်တဲ့ပစ္စည်းတွေလိုပါပဲ သုံးကြလို့ဆွတ်လိုက်တဲ့ပစ္စည်းတွေလိုပဲလက်နေရာမှာသွားပြီးတော့ပုံထားလို့ရှိရင်အမိုက်ပုံကြီးအနေနဲ့ပဲမြင်ရတာပဲလူတွေလည်းတည်ပြီးလို့ရှိရင်အဲ့လိုပုံကြီးပုံထားလို့ရှိရင်တော့ဘာမှအသုံးမကျပါဘူးဆိုအသက်ရှင်လုံးအသုံးကျတဲ့ဟာတွေဖြစ်နေတာအသက်ရှင်လုံးလည်းပဲအသုံးကျတာတွေပဲဖြစ်နေတာပါပဲ။ သို့သောလူတွေမလိုလို့စွန့်ပစ်ထားတဲ့အမိုက်ပုံကြီးကိုပေါ့လေအကျိုးရှိစွာနဲ့မိုက်ပုံတွေကရွှေထုတ်ဆိုတဲ့ဤစနစ်နဲ့ပေါ့လေအနှစ်သာရတွေထုတ်ယူတတ်လို့ရှိရင်တော့အမိုက်ပုံကြောင်းပြုတ်ပြီးတော့တတိဖြစ်သွားတဲ့ပုံကိုယ်တွေလည်းပဲလောကမှာရှိတတ်ပါလေဓမ္မလူတွေအသုံးချလို့ပြစ်ထားတဲ့အမှတ်ပုံကြီးရဲ့ပစ္စည်းတွေဟာ အသုံးချတော့လို့ရှိရဲ့ဒီတဲကအသုံးဝင်တော့တော့ွယ်လေသူပြလို့တဲ့ပစ္စည်းတွေကမျိုးစုံပဲတန်တယ်တွေတတုတယ်တွေပြီးတော့ဖန်တယ်တွေဖန်တယ်လောက်ထားတဲ့ဟာတွေ plastic နဲ့လောက်ထားတဲ့ဟာတွေစုံလို့အဲ့ဒါတွေအဲ့ဒါတွေအမိုက်ပုံတွေကရွေးပြီးတော့တန်တပေါ်လေးပဲတန့်ရှင်ပြီးတော့ ပြည်ကြီးပြန်ထုတ်လို့ရှိရင်ဒီစာကယ်ဆိုတာပေါ့လေအသုံးဝင်တယ်ဟွန်းဒါတွေအလုံးလုံးတွေတချို့ချမ်းသာတဲ့ပုဂ္ဂိုလ်တွေအနောက်နိုင်ငံမှာလည်းရှိတယ်လို့ဆိုပါတယ်တမအဲ့ဒီစနစ်ကလေးယူပြီးတော့လူတွေဟာလည်းပဲပစ္စည်းတတ်တဲ့ရုပ်ခန္ဓာကိုယ်ကြီးဟာမတိခင်ကာလကအနှစ်သာရတွေထုတ်မိတာပဲ ဆောင်ရစွာဗျာအပမဒေနတံဝဒေထဆိုတာပြုတည်ပြုလိုက်တဲ့ကိစ္စတွေဒီလိုတဲ့ကိစ္စသမာဓိတဲ့ကိစ္စပညာကိစ္စတွေအဲ့ဒီကိစ္စတွေကိုပြည့်စုံနှင့်ထားကြဒီလိုဒီအထုလို့ရှိအနှစ်သာရတွေကြားနေမယ်ဒီဝရတည်သွားမယ်သမာဓိဒီအထုလို့ရှိရင်သမာဓိအနှစ်သာရတွေကြားနေမယ် ပညာတွေအားထုတ်လို့ရှိရင်ပညာဖြစ်သွားတာတွေကြားနေမယ်ဆိုတော့ဗောလေဒါဖိုက်ပုံကြီးတွေကရွှေထုတ်တဲ့နည်းပဲသူဖြစ်လာတဲ့အချိန်ကစပြီးတော့လူလောင်ရောက်တဲ့အချိန်ကစပြီးတော့သိတဲ့အထိလောကီကိစ္စကာမဂုဏ်ကိစ္စတွေလည်းပဲအချိန်ကုန်မယ်ဆိုလို့ရှိရင်တော့ဘာမှအနှစ်သာရတွေထုတ်ဖို့အချိန်ရမှာမဟုတ်တော့ဘူးအနှစ်သာရတွေကအနှစ်သာရတွေမရှိဘူးဆိုလို့ရှိရင် အချင်းကြီးပေါ့လေတရားတဲ့ဘဝမျိုးရောက်အောင်ပါပဲဟွန်းတရားတဲ့ဘဝမျိုးရောက်လို့ချင်းနောက်ဘဝတွေလည်းဆက်အောင်မယ်ဆိုတော့ဆင်းရဲဒုက္ခတွေနဲ့ကြုံမှာပဲအဲလိုဆင်းရဲဒုက္ခတွေမြတ်စွာဘုရားမကြုံစေချင်ဘူးသမဏကိုကြီးမားတဲ့မဟာကရုဏာတော်ထားပြီးတော့ပေါ့လေသူရှာဖွေထွေထားတဲ့ခဏအတိကင်းတဲ့လမ်းကြောင်းပေါ်လေးတော့မှပေါ်ပြတာ အခုလမ်းကြောင်းလျှောက်နေကြတာပေါ့လမ်းကြောင်းမှောင်လျှောက်လို့လမ်းမှာလျှောက်လို့ရှိရင်စကားမှာရောက်သွားတဲ့အခါမှာဒါကမှအတိတ်ကတဲ့လမ်းစဉ်ပဲဆိုတာပါလေမိုက်ပုံကြီးရရွှေထုတ်တဲ့နီးပဲမောမနာမသိခင်လေးမှာအထူးသဖြင့်မသိခင်လေးမှာပေါ့လေအနှစ်သာရတွေကိုအချိန်ကြီးထုတ်အောင်မှာပါလားဆိုတော့ကောင်းကောင်းသဘောပေါက်နားလည်သွားနိုင်ပါလေအဲ့ဒီသဘောသွားလေးကြီးကောင်းကောင်းသိနားလည်ပြီးတော့ ကြောက်တိုက်ဆိုင်ဖြစ်ပေါ်တဲ့ယုံနာတရားတွေဟာပစ္စည်းတာကြီးပဲဆိုတဲ့ဟာကိုကောင်းသဘောနိုင်ကောင်းကောင်းကြီးသဘောပေါက်လာလည်ပြီးတော့ဗောလေဒီပစ္စည်းတက်ကယုံနာခန္ဓာကိုယ်ကြီးတွေကအချိန်မီဗောလေအနှစ်သာရဖြစ်တဲ့ဒီလကိစ္စသမာဓိကိစ္စပညာကိစ္စတွေကိုပြည့်ပြည့်စုံစုံအားထုတ်ပြီးတော့မိဘုံကြီးရွှေထုတ်တဲ့နည်း အတိညာနဲ့ပေါ့လုံလောက်ပြီးထားပြီးတော့ထုတ်လို့ရှိရင်အဖိုးရံပစ္စည်းတွေဖြစ်ပေါ်လာနိုင်သလိုပေါ့လေကိုရရှိတတ်တဲ့ဘဝကိုပေါ့လေအချိန်မီတန်ဖိုးရှိတဲ့ပစ္စည်းတွေပြည့်စုံထုတ်နေကြပါလို့လေးလေးနဲ့တိုက်တော်ရင်းနဲ့ဒီနေ့တရားအဆုံးသတ်လိုက်ပါတယ်